ဟေဘေဩရစာအခန်းကြီး7နှင့်အငယ်1မှ3ထိုကြောင့်ဤမြတ်လောက်များစွာသောတက်တဲ့အပေါင်းတို့သည်ငါတို့ကိုဝန်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရက်တတ်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ခြင်းဟာအာမလျော်ပဲပြေးကြကုန်အံ့ယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အံ့ ထိုသခင်သည်မိမိရှေ့၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဘဲလက်ဝါးကပ်တိုင်၌ခံပြီးမှ၊ဘုရားသခင်၏ပလ္လင်တော်လက်ျာဘက်၌ထိုင်နေတော်မူ၏။အပြစ်ရှိသော သူတို့လက်တွင် ထိုမျှလောက်ကြီးစွာသောဆီးတားနှောင့်ရှက်ခြင်းကိုခံတော်မူသောသခင်ကိုထောက်ရှုဆင်ခြင်သောအားဖြင့်အားလျော့စိတ်ပျက်ခြင်းနှင့်ကင်းလွတ်အံ့သောငှါကြိုးစားကြလော့ အငယ်၄မှ၁၁တင်တို့သည်ဒုစရိုက်အပြစ်ကိုဆိုင်ပြန်တိုက်လှန်၍ကိုအသွေးထက်သည့်တိုင်အောင် မခံရကြသည်ထိုမှတပါငါသားထာဝရဘုရားဆုံးမတော်မူခြင်းကိုမမှတ်ဖဲမနေနှင့်သည်အပြစ်ကို စစ်ဆေးတော်မူသောအခါစိတ်မပြတ်နှင့်ဒါဝရဖျားသည်ချစ်တော်မူသောသူကိုဆုံးမတော်မူတတ်၏လက်ခံတော်မူသမျှသောသားတို့ကိုဒဏ်ခတ်တော်မူတတ်၏ဟု သူငယ်တို့ကိုဆိုတကဲ့သို့ သင်တို့ကိုပြောဆိုသောဩဝါဒစကားကိုမေ့လျော့ကြသလော။သင်တို့သည် ဆုံးမတော်မူခြင်းကိုခံလျင်သားတို့ကို ပြုတကဲ့သို့ဘုရားသခင်သည်သင်တို့ကိုပြုတော်မူ၏။အကြောင်းမူကားအဖမဆုံးမသောသားဇုံတယောက်ရှိသလော။သားအပေါင်းတို့သည် ခံတတ်သောဆုံးမခြင်းကိုသင်တို့သည် မခံဘဲနေလျင် သားရင်မဟုတ် မင်းဦးမင်းလွင်ရသောသားဖြစ်ကြ၏။တဏီကကိုကာယနှင့်ဆက်ဆိုင်သော အဖတို့လက်ဖြင့်ငါတို့သည်ဆုံးမခြင်းကို ခံရသောအခါသူတို့ကိုယူသေးကြ၏။ထိုမျှမကစိတ်ဝိညာဉ်တို့၏အဖအလိုတို့လိုက်၍အသက်ချမ်းသာရကြမည်မဟုတ်လော။အကြောင်းမူကားထိုအဖတို့သည်မိမိအလိုတို့လိုက်၍တခဏသာဆုံးမပေးကြ၏။ကိုရောမူကားမိမိတန်ရှင်းခြင်း ပါရမီတော်ကိုငါတို့သည်ဆက်ဆံစေခြင်းငှာငါတို့အကျိုးကိုထောက်၍သာဆုံးမပေးတော်မူ၏ဆုံးမခြင်းမြည်ဒီကားခံရစဉ်အခါဝမ်းမြောက်เสียမထင်ဝမ်းနည်းเสียထင်တတ်၏သို့တော်လည်းဆုံးမခြင်းကိုခံရသော သူတို့သည်နောက်မှညီတဲ့ချင်းနှင့်ဆက်ဆိုင်သော ဖြောင့်မတ်ခြင်းအကျိုးကိုခံရကြ၏အငယ်၁၂မှ၁၉ ထိုကြောင့်တွဲလဲနေသောလက်တို့နှင့်အားမရှိသောဒူးတို့ကိုခိုင်ခံ့စေကြလော့။ခြေမစွမ်းသော သူတို့သည်အစစ်မပြုတ်တည်သာမက ချမ်းသာရစေခြင်းဟံတင်တို့တွားဖို့ရာဖြောက်သောလမ်းတို့ကို ပြင်ဆင်ကြလော့။လူအပေါင်းတို့နှင့်အသင့်တင့်နေ၍ညီတဲ့ချင်းကို၎င်းတန်ရှင်းခြင်းပါရမီကို၎င်းမိအောင်လိုက်ကြလော့။ တန်ရှင်းခြင်းပါရမီမရှိလျင်အဘယ်သူမျှသာရဘုရားကို မဖူးမမြင်ရ။တင်တို့တွင်စုံတယောက်မျှဘုရားသခင်ဤကျေးဇူးတော်ကိုမရဘဲမနေစေခြင်းဟံ၎င်းခါစွာသောပင်မြင့်ပေါက်၍တင်တို့နှောက်ရက်သဖြင့်လူအများတို့သည်အပြစ်နှင့်မညင်ညူးစေခြင်းဟံ၎င်းမတရားသော မေထုံ၌မိဝဲသောသူမရှိစေခြင်းဟံ၎င်းတနတ်စာအဖိုးနှင့်တာဥအရာကို ရောင်းသောအေးသောကဲ့သို့ ဖျားတရားကိုမယိုမသေပြုသောသူ မရှိစေခြင်းငှါ၎င်းတတိနှင့် ကြည့်ရှုကြလော့။သင်တို့တည်သည့်အတိုင်းအေးသောသည်နောက်မှ ကောင်းကြီးမင်္ဂလာကို အမွေခံခြင်းငှါအလိုရှိသောအခါညင်းပယ်ခြင်းကိုခံရ၏။မျက်ရည်ကျ၍ကောင်းကြီးမင်္ဂလာကို အလွန်ရှာတော်လဲမိမိအဖအီစိတ်ပြောင်းလဲခြင်းအခွင့်ကို မတွေ့မရအငယ်၁၈မှ24 ထိုမှတပါးသင်တို့သည်လက်နှင့်တွေ့နိုင်သောတောင်သို့၎င်း၊လောင်သောမီးသို့၎င်း၊မည်းသောတိမ်တိုက်၊မှောင်မိုက်၊မိုဃ်းသက်မုန်တိုင်းသို့၎င်း၊တံပိုးမှုတ်ခြင်းအသံသို့၎င်း၊နှုတ်ကပတ်တော်အသံသို့၎င်းရောက်ကြသည်မဟုတ်။ထိုအသံတော်ကိုကြားသောသူတို့သည်ထပ်၍မိန့်တော်မမူမည်အကြောင်းတောင်းပန်ကြ၏။အဘယ်ကြောင့်နည်းဟူမူကား၊တိရစ္ဆာန်သော်လည်းထိုထောင်ကိုထိမိလျှင်ကျောက်ခဲနှင့်ပစ်၍သေစေဟု ပညတ်တော်မူတန်ကိုလူတို့သည် နားမခံနိုင်ကြ။ထိုသို့ထင်ရှားသောအရာသည် အလွန်ကြောက်မက်ဘွယ်ဖြစ်၍မောရှေက၊ငါသည်ကြောက်ရွံ့တုန်လှုပ်ခြင်းရှိသည်ဟုဆို၏။သင်တို့သည်ဇိအုန်တောင်သို့၎င်း၊အသက်ရှင်တော်မူသောဘုရားသခင်၏မြို့တော်တည်းဟူသော ကောင်းကင်ယေရုရှလင်မြို့သို့၎င်း၊အတိုင်းမသိများစွာသောကောင်းကင်တမန်တို့၏စည်းဝေးခြင်းသို့၎င်း၊ကောင်းကင်စာရင်း၌ဝင်သော သားဦးတို့၏အသင်းတော်သို့၎င်း၊ခပ်သိမ်းသောသူတို့ကိုတရားစီရင်တော်မူသောဘုရားသခင့်ထံတော်သို့၎င်း၊စုံလင်ခြင်းသို့ရောက်သောသူတော်ကောင်းတို့၏စိတ်ဝိညာဉ်တို့ထံသို့၎င်း၊ပဋိညာဉ်တရားသစ်၏အာမခံတည်းဟူသောယေရှုထံတော်သို့၎င်း၊အာဗေလ၏အသွေးပြောဆိုသောအရာထက်သာ၍မြတ်သောအရာကိုပြောဆိုသောဖြန်းဆွတ်ခြင်း၏အသွေးထံသို့၎င်းရောက်ကြ၏။25 29သင်တို့သည်မိန့်တော်မူသော သူ၏စကားတော်ကိုမငြင်းမပယ်မည်အကြောင်းသတိပြုကြလော့။မြေကြီးပေါ်မှာဗျာဒိတ်တော်ကိုဆင့်ဆိုသော သူ၏စကားကိုငြင်းပယ်သောသူတို့သည် အပြစ်မလွတ်ရသည်မှန်လျှင်၊ထိုမျှမကကောင်းကင်ဘုံက မိန့်တော်မူသောသူ၏စကားကိုငါတို့သည် နားမထောင်ဘဲနေလျှင်၊သာ၍ကြီးစွာသောအပြစ်နှင့်အဘယ်သို့ ကင်းလွတ်နိုင်မည်နီအထက်ကဗျာဒိတ်တော်အတန်ဒီမြေကြီးကိုလှုပ်သည်ဖြစ်၍ယခုတဖန်ငါသည်မြေကြီးနှင့်ကောင်းကင်ကိုလှုပ်ဦးမည်ဟုဂတိတော်ရှိ၏တဖန်ဟူသောစကား၏အတိပေကားမလှုပ်သောအရာတို့ကိုတီးစေခြင်းငှာလှုပ်သောအရာတို့ကို လောကီအရာကဲ့သို့ပယ်ဖျက်လိမ့်မည်ဟု ဆိုလိုသည်ထိုကြောင့်ငါတို့သည်မလှုပ်နိုင်သော နိုင်ငံကိုရသည်ဖြစ်၍ ခံညာကြောက်ရွံ့သောသဘောနှင့်ဘုရားသခင်ကိုလျှောက်ပတ်စွာဝတ်ပြုနိုင်မည်အကြောင်းကျေးဇူးတော်ကိုဆွဲလန်းကြကုန်အံ့ငါတို့ဘုရားသခင်သည်လောင်သောမီးဖြစ်တော်မူ၏